ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌14ရက်6လ68ခုနှစ်နေ့ပိုင်းတွင် ဟောကြားတော်မူသောတရားတော် สุตโตวตุมาติทุกขังทุกขติสาတနသူဝတ္တမဟုခြင်းမတမန်ခြင်းပြီးတမူရယောတမူရယသစ္စာမံရောသူဝတ္တမချုပ်ငင်းခြင်းပြီးမံရောရောရောရသစ္စာမေဘောသူဝတ္တမဟုကြောက်ချက်တော့ချနိုင်သည်ကျိုးဆိုတော့လောကုတ္တရော လောကမှာအပြည့်ပေးကြီးအဖြစ်ပေးကြီးမှာလုံမြောက်နေသွားခြင်းသည်မေကောမေခာသစ္စာဒုသစ္စာလေးပါပြီတော့နော်အဲဒီဒီပါလုံးနဲ့တို့ကြည့်ဆုံးနေပြီချင်းတယ်။ကြည့်ဆုံးနေ။ဒါတို့ဒီဒုက္ခသစ္စာဖွယ်တော့ပုံသုံးပါးမှာဖြစ်တဲ့ဘုသုံးပါးနော်။ကာမဘုံကိုတို့သိရှိပုံလိုရတယ်။ဟင်အဲဒီဘုံနာဘုံကိုပါမပေါ်တယ်။ ရူပဘုံဆိုတာပြမဘုံပါပါအရူပဘုံနဲ့ပြမဘုံပါပါပဲဟုတ်ကဲ့အဲ့တော့ဒီဘုံသုံးပါးနဲ့ဖြစ်နေတဲ့ဘုံသုံးပါးအဲ့ဒုက္ခသစ္စာပဲဟုတ်ကြအဲ့တော့သူလူပုံနဲ့ရောက်တော့ရောက်ဘူးမှာပေါ့လေကြံစဉ်းစားရင်မနေ့ကပြင်ပါစဉ်းစားရတယ်ပဲဘာမှမဟုတ်ဒီမှာဟုတ်ဘူးတင်တယ်ဟင် မနေ့ကသားတဲ့ဦးရဲ့တွေ့ယူပါခုပြန်တွေ့ယူတင်ပြီးတော့ကြာဟင်ဒီတော့တော့လာသူဘူစုပါလားဟင်ကျေဝကမြရုကတော့နာဖို့နေရောက်တော့ဘူးမှာပါ pero pero တော့ပြောဘူးမှမတည်နေမနေ့ကတော့ဘူးပါဘူးပါဟင်ဟုတ်လား pero တော့ပြောဘူးစား un yo estoy a pure pero no voy a gran día ¿Mm? ဓမ္မဘုံလေးရောက်ခဲ့ဘူးမှာပဲဗျာနော်ဘယ်လိုလုပ်ပါလို့အဲလိုပြီးခဲ့တဲ့နှစ်ကဟိုစားခဲ့တဲ့ရှင်ကိုမသိတယ်လို့နေမှာပေါ်လေဟင်နောက်ဘုံလေးတော့ပြီးခဲ့တဲ့လားကဒီရှင်ကိုစားတာကိုကိုပြန်ပြီးမသိတယ်လို့နေမှာပေါ်လေဟင်ဟုတ်ကြအဲအဲ့အမတိတူလေးတို့ပါတော့ အဲမနက်ကခင်ဗျားတို့ဟိုရှင်ဘုပဒနာနာရဲ့လို့ဆိုသိလားအဲမသိတယ်လို့အဘယ်ဘုံနဲ့ခင်ဗျားတို့သိမဟုတ်ဘူးအဘယ်ဘုံနဲ့ဆေးဘုံကြောင့်မင်းလည်းခင်ဗျားတို့သိမှာတော့ဘူးဘုံကချိမမနာလို့ဟာဘယ်မှာမှမဟုတ်ဘူးလည်းဒီတော့မနက်ကတော့ရှိသေးတာဗျဟုတ်ပြီလား တိဆနာဘောဘူးဒေတာဘူးရေအော်ရီဘာမှမမင်းဟင်ဟင်ဒီလိုအဲ့ဒီအလုံးအလုံးအလုံးအလုံးဘဝတွေကိုမမိတာထားဖို့တို့ဒီဘဝကဟာကိုဟင်မနက်ကနေမမိဘူးကြာနေ့ကမနေ့မမိဘူးကြာဟုတ်ကလားဒီကိုကြည့်တဲ့အယုတ်ကြီးတို့လိုနေမှာနော်ဟင်နေရုံမြင်တော့ပြီးပြီးပြီး ဟုတ်ဗျာဟင်ညင်လုံးပြီးပြီးပြီးမိအဲ့လိုပါဟဲ့ဟုတ်ဗျာအဲ့တော့စာရဲတော့ဖြင့်လူဘဝလူချမ်းသာပါလာပေါ်လေဟင်ဟင်လူဘဝလူချမ်းသာပေါ်ဒီပါလာပဲရဟင်နတ်ဘဝဆိုရင်တော့ဟိုစတုမာရဲ့ဘူကတို့နဲ့လူစာလုံးများများပါတူတာလေ ဟင်တဏှာမှာကတို့ပါတယ်နဲ့ပဲတည့်ရကိုသူကနှစ်ကိုးတန်းနဲ့တူတယ်ဟင်ဟင်တို့တဲ့နှစ်ကိုသူကနှစ်ကိုးတန်းနဲ့တူတယ်ပဲအဲ့တော့အသာဝဘလောက်တော့အသာဝဘလောက်ရှိမှတယ်ကိုးတန်းနဲ့တက်တယ်ဟင်အဲ့သာဘလို့ကိုးတန်းလို့တော်တော်လေးအဲ့တော့သိသိနဲ့အဲ့တော့ပါတယ်အရှင်လည်းတော့ပါတယ်တက်တော့တက်တော့ပါတော့ပါတယ် ဒီလိုသူတို့နတ်နာချင်းကြတော့သတ္တမာတွေတာဝင်ဒါလေးသာလို့ပဲတတမေလေးသာလို့လေအဲ့တော့ဟိုလူဒီနဲ့တွေ့လို့ရှိရင်36ပန်းရှိတယ်ဟင်ဟုတ်ပါဟိုလူဒီဟိုဟိုသူတို့အနည်း900ပဲအနည်း900အနည်း900အနည်း900ဟိုက36ပန်းသူနတ်တဲ့ဆိုရင်အနည်း900ပေါ့တော်ရီလာရဲ့အနည်း900ပေါ့တတန်း900ပေါ့ဟုတ်ကဲ့လူဒီနဲ့ 36တန်းရှိတယ်လေဒီသာရုပ်ပေါ့ဟုတ်ကဲ့ဟင်ဟိုဟာဆိုတဲ့ဝါဒီဘောကသတ္တမာရရဲ့ဒီမှာလာနေမှာပေါ့ဟင်လူကြီးတဲ့ဒီကိုသားရှိတယ်လေအဲ့တော့ဘာလဲသင်ဟင်အဲဒီသာရုပ်ဒီသာရုပ်နဲ့ဒီလိုသူခွာချတာလေဟုတ်ဒါတွေကိုခုပါရနေဖတ်ကြည့်ရင်ပရိယူတရားပဲအဲ့ဒီတော့မှဟာတော့ဘုမိတ်နေနေဒီမှာဟုတ်ခံခံတဲ့ဘုရုံက ဒါတွေကမေ့နေပြီဒီကိုဒီဒီဆောင်ထဲမှာကိုပြောတာတော့ပဲကိုတည်ယူရတော့လေဟမ်ဓမ္မဘုံကြတော့သူနတ်ဘုံလေလို့တောင်းတာရုံတောင်းတာပြီးနတ်ဩဇာပါနေတယ်လို့နတ်ပထိုးဝတ်နေတယ်လို့နတ်အာမဂုံခံပါနေတယ်လို့မလိုဘူးဟောဒီဒီအားရင်းနဲ့ပြီးတော့သူကအဖတော်ကိုတတ်ပါမယ်ဟဲ့ ကိုယ်ကိုယ်ကိုမရှိနေတော့ဗာပီတိလေးရှိဘူးလားအဲ့ဒီပီတိနဲ့ပြီးတာဟုတ်မှာဟုတ်ကြပြီးတော့အင်္ဂမဝိတုလိုမှကြည့်ဘူးဟုတ်ကြအဲ့တော့ကိုချမ်းသာတယ်စာရဲပါတာဟိုချဖေးရတာရှိသေးတယ်နော်ချမ်းသာတာပြောထားတာခင်ဗျားတို့ဟမ်ဟုတ်ကလားကျန်တော်မျိုးကြီးစီကားတာကိုခင်ဗျားတို့လူတွေပြောတာမဟုတ်ဘူးလားဟမ်တကြီးတွေပြောတယ်ကြီးလို့လားကာကြီးတွေရော ညာကြီးဟင်ကဗျာနေရောမကြီးတွေနဲ့မဟုတ်လားအဲ့ဒါကပြောတာဟိုကမ္မယုကပြင်ကြီးဘုန်းကတဲဘုတ်တဲဘုတ်ကိုခဏထဲမပြောဘူးကမ္မယုမှာတဲဘုတ်ကိုရှိသေးတယ်ခင်ဗျားတို့ဒီနတ်ဒီကောင်းရုံကိုခင်ဗျားတို့ခုပြောနေတော့ဘယ်နည်းယူမလဲအဲ့ဒါကမ္မယုကတဲဘုတ်ကိုရှိသေးတယ်ဗျာ ရှိတယ်နော်အဲ့တော့ဟိုဓမ္မဒီဟောဓမ္မယုတ်တဲ့ဘုရှိတယ်နော် အဲ့တော့ခင်ဗျားတို့ပါရကြည့်ပြီးတည်ယူမယ်ဟဲ့အတည်ယူနေကြတာလားဘယ်သွားတော့ဝတုံးမလည်းနေကြများတတိချစ်လည်းမတတ်တော့ဘယ်ရင်ချစ်လည်းမတတ်တော့ဟုတ်လားနာတတိလည်းမတတ်တော့ဓမ္မတတိလည်းမတတ်တော့ဓမ္မဘယ်လည်းမတတ်တော့နတ်ဘယ်လည်းမတတ်တော့ဒီဝကြရလည်းပါနေမှာဟုတ်ပဲဒီဒီထဲမှာရောက်နေတဲ့ပုဂ္ဂိုလ်တွေအောင်ဆက်ညနေမှာမဟုတ်ဘူးလား ကိလေသာကိုကာမဝုဒ္ဒတာကိုပါနေပါပဲဟုတ်လားလေတပူတော်လုံးနဲ့ဒီမှာပဲပေါ့ဟင်ဘဝရှိလို့ဘဝတည်းရှိတယ်လေဘဝသမုဒယနဲ့ဘဝဒုက္ခရှိဦးမလို့မဟုတ်လားဟင်ကာမမဲ့သူကတော့ကာမသမုဒယနဲ့ကာမဒုက္ခရှိဦးမလို့မဟုတ်လားအဲဒီတသုံးနဲ့ဒီမှာပဲဘဝသမုဒယနဲ့ဘဝဒုက္ခမှလည်းဒီဝတ္တမှာပဲဖြစ်တယ်ကာမသမုဒယနဲ့ကာမဒုက္ခမှာပေါ့ဒီဝတ္တမှာပဲရှိမှာဟင် တေကလူပြည်ရောက်လာကြတော့လည်းပဲနောက်ကနောက်ကဟာကိုခင်ဗျားတို့ဟိဟိုပတိတန်နေနေကြတဲ့ဟာကိုမိခင်မမဲကချွတ်တော့ခင်ဗျားတို့မေးလာခဲ့တယ်နော်ဟိဟိနှခါလေကြော်တော့တခါလေသားကိုခင်ဗျားတို့မေးခဲ့ပြီဟိနောက်ကဒီခင်ဗျားတို့ပုံပုံလို့ရှိတော့ကောင်းနူးနူးကောင်းနူးနူးဟုတ် ကောင်းလို့လို့ကောင်းလို့လို့လည်းပြီးပါတယ်ဘယ်လိုဘယ်နဲ့ကောင်းမထင်တော့လိုက်လာတာဟင်ဟင်အခုဘောအခုဘောအခုဘောတော့လက်ရှိရောက်နေတဲ့နေရာပြောတာလက်ရှိရောက်နေတဲ့နေရာကောင်းလို့လို့ကောင်းလို့လို့ ဆိုရင်စာရင်းမတက်တော့ဘယ်နဲ့တော့ကောင်းတာလား ပေးတဲ့ဒီလာမှုရှိသမျှရောက်အောင်မယ်ခင်ဗျားတို့ပြီးတော့ဒါနမှုဒီလာမှုနဲ့လူကြီးမရောက်ခြင်းဘူးဆိုရင်ဖြတ်တော့ပြလိုက်ရင်ခင်ဗျားတို့အောက်တီးတဲ့ဆင်းနဲ့မိနေနေရပါလားဘာမှမလုပ်ဘာမှမလုပ်တဲ့နေရာရောက်မှာဟုတ်ဗျာအဲအပေလေးကိုရောက်မှာပဲရှိတယ်အဲဆိုတော့မကင်းနာတော့ပဲအဲပြီးတော့ဒီနေရာကိုထောက်လို့ရှိရင်တို့အောက်မှာဟောဘယ်လိုနေလို့လဲလူလူပဲထင်တယ်တို့ထည့်ကြည့်ရင်လည်းဆောင်းလိုပဲဖြစ်မယ်ထင်တယ် နောက်ဘုရားမဟုတ်တဲ့ကျင့်ကိုဆောင်းလို့ဖြစ်လိမ့်မယ်တင်တယ်ဟင်အပေလေးကိုကြည့်ရင်ငွေလိုဖြစ်လိမ့်မယ်တင်တယ်အဲ့တော့ဘယ်နေရာသွားရင်ကောင်းပါလဲလို့ဟင်ကိုယ်ဆက်ပူလေတာရှိလို့ကိုယ်ဆက်သူများလဲလှည့်ပေးတာရှိတာဒါလို့ကိုယ်ပဲကွာတယ်ဟင်အပေလေးကမှကိုယ်ဆက်သူများလဲပြီးမှာဟင်ဟုတ်တယ်နဲ့ဟင်ဟိုတို့ဘာလို့လူပုံနာပုံကြမပုံမကိုယ်ဆက်ဘွားကိုလဲတာဒါပဲတင်တယ်ဟုတ်ပါလားအဲ့ဒီတိုင်းပဲအဲ့တော့ဘယ်နေရာသွားကကိလေသာဝတ် a ao ao aoaa tụra ụrụ aụ ịụehabụ kkaa တို့ခင်ခင်များနဲ့ခင်ရင်တော့ခါမှကြီးတယ်ပဲကိလေသာကိုကမောကလာတော့ပါပဲအဲ့ဒါကြောင့်ဝိပါဒကိုကဆိုင်ပါလေဟင်အဲ့တော့ဝိပါဒကိုဆိုင်တဲ့နေရာမှာလေခင်ဗျားတို့အမှတ်မပါပဲလားလေလို့ရှိရင်ကိလေသာကိုပြန်လာမှာပဲဒီနည်းနဲ့ကျွတ်တို့ဒုက္ခတွေရောက်ခဲ့ပြီဟုတ်ကြအဲ့ဒီလည်းမနေရပါဘူးကြရောက်ခဲ့တာဒီကိလေသာကိုကမောဝိပါဒကိုနဲ့လည်းကြတာမဟုတ်လားဟင်နတ်ဒီသွားတဲ့ဒါနဲ့လည်းမှာပါပဲဗျာ ပယ်နေရာရောက်တော့ဟောဟုတ်ကလားအဲ့ဒီလေရာလေရာတွေအကုန်လိုက်ကြည့်ရင်ခင်ဗျားတို့ထိပိနှစ်ခုမနိုင်လို့ဗျာဟုတ်ထိပိနှစ်ခုမနိုင်ဘူးဟုတ်ယူဒီနှစ်ခုပါပဲထင်တယ်အဲ့ဒီထိပိနှစ်ခုပါကိုတွုံးနဲ့တွုံးတာကိုခင်ဗျားတို့ထပ်မထားနိုင်ဘူးတိစုပါတဲ့ရလားဟုတ်ငြင်းငြင်းယုံနဲ့ငြင်းပြီးလားကြာယုံနဲ့ကြာပြီးဒီလိုပဲနာယုံနဲ့နာပြီးစာယုံနဲ့စာပြီး တိယုံနဲ့တိပြီဒါကိုယောဂီတို့တတိနဲ့ဒီနေရာကိုမှတ်ထားနိုင်မယ်ဆိုရင်ဉာဏ်ဉာဏ်ုံညနဲ့ပြီးသွားမှာပေါ့ပိဿရှင်းပါလေသူတို့ချင်းချင်းကဉာဏ်ပြီးပြီးတာဖြစ်တယ်ဟင်အဲဉာဏ်ပြီးမှသူ့မှာဘာမှခံစားမှုမရှိဘူးဘာမှလည်းသုံးနိုင်မရှိပါဘူးကြားပြီးနားပြီးစားပြီးဟုတ်လားအဲဒါလည်းချိုးပြီးချိုးပြီးခံပြီးဒါလည်းမဟုတ်ဘူးဒီလိုတော့ ဒီလိုပဲတီးပြီးဒါတော့မလိုက်မင်းမင်းတော့ဝေးပြီးအေးတော့အေးပြီးဒါပဲလေဟောမုန်းတော့ဟောမရှိချီလေရှိချီဘာတိုင်းတန်ချူချီကနော်ဟုတ်သူ့နဲ့သူဆင်းရှင်းနေတယ်အဲ့ဒီထီပေါ်အပြီးအဲ့ဒီထီပြီးကိုယောဂီတို့ရှိတဲ့ထဲမှာသူ့စိတ်ကိုမနိုင်တာဟာကြောက်စရာကောင်းဆုံးအဲ့ဒီမှာဝိညာဉ်လေးဝင်နေတယ် ဒီဝေဒနာကချဲ့ပြီးတင်တယ်ပညာကလှည့်ပြီးတင်တယ်ဒီသုံးခုပြဒီသုံးခုဒီသုံးခုဒီသုံးခုအဲ့တော့ဒေါကိဒုတာဟိုဒုက္ခနဲ့သမုဒယဟိုတောင်းခါနာဒီသုံးခုတင်တယ်ဘုကြီးကိုစက်ကြီးကိုလည်းလက်ပတ်ပြီးတာလေဒီသုံးခုတင်တယ်ဒီသုံးခုကလည်းတရားခံဘယ်လိုရှိလို့ခင်ဗျာဟဲ့ဒီသုံးခုနဲ့ပဲတင်တယ်ဟိဒီဘီအဲ့ဒီတရားရွေး တွန်းလာတဲ့အဲ့ဒီအတိကနေပြီးရှိနေတဲ့ဝิญဉ်လေးဟုတ်လားဒီဝေဒနာကချက်ပညာကချက်ဟုတ်ကြဘုမာလည်းဒါထင်ဘုမာဟောဒါပဲလေအဲ့တော့ဟိုတို့ရဲ့ဟိုစာဥပမာပြောခဲ့ပါတယ်ဒီမှာဟိုဂျုံပုံလေးလားဂျုံပုံကြီးတွေ့တာလည်းဒါတိတ်กว่าလို့လေကိရိယာများရောဘယ်တိတ်တောင်တိတ်ချောက်တယ်လား ကိတ်ဆိုရင်သူတော်လည်းပြီးပြီးကိတ်တဲ့ပလင်ကိတ်တဲ့ပန်းကိတ်တဲ့ပါတော့ခါစီကိတ်လားလို့တင်ဟိုလိုအကြုံမဝင်ပြေတာနဲ့အလင်ခံရတာလက်ခဏဟဲ့ဒီလိုဘောလိမ့်မလားဒါဘယ်လိုလိမ့်တာတော့မဟုတ်ဘူးကလိမ့်တာမျိုးကျောင်းမှာပြေးလာတဲ့တခါဥပဒေလာလို့မဲ့တော်မို့လို့ဟုတ်ကလား ကိုတော့မှကိုယ်ပေါက်ပြီးတဲ့နာမ်ပြားတဲ့ဟုတ်ရဘယ်တော့မှချက်ပါစီရဲ့ပါခဲ့တော့ဘက်ကလည်းတော့ပြန်ပြီပလာဒါကအကုန်ညာဂျုံဘုံမပြည့်တာနဲ့ဟုတ်ရဟုတ်ဘူးလိန်သူနဲ့အလိန်ခံသူဘသူမှဖြစ်ရှိတယ် အဲဒီလိုဆိုဘယ်ဟုတ်ကဲ့လေသူနဲ့လေခံသူယောဂီတို့တင်နေမှာဘယ်သူမှသိရှိတယ်လေဟုတ်ကလားဘုရားဘုရုကျော်စေတော့ဘုရားတိကဟဲ့အရင်ကသူပဲသွားပြီးတင်ပြရမလို့ကြာနေအဖိုးကလည်းမဟုတ်ကဟုတ်ကဟဲ့ဟဲ့အခုထိုးတယ်ရပဲတရားမှာတော့

ဟင်ဒါလေးပါးဒီတော့တားတယ်သူ့ရဲ့အစွဲတိုင်းအယုတ်ဒီလားပေါ်တယ်ဟုတ်ကဲ့ဟင်ဒါကတော့ဟိုလည်းဟိုအပြင်ကိုစမ်းကြည့်လဲလို့ရှိရင်သူ့ဟိုဟာပေါ့ပဲဒီจิตသားလေးတွေလို့ပေါ့အားကောင်းကောင်းလို့မှနေပြီးတက်နေတာလေจิตသားလေးတွေတချို့လဲဟိုတချို့လဲရှိတချို့လဲအပင်းတချို့လဲဝါအဲ့ဒီတိုင်းပဲဒီမဲ့တဲ့တတ္တဝါတွေကသူ့သူ့ဆွဲတဲ့အတိုင်းပဲဟုတ်ကလားခင်ဗျားတို့ယောဂီရာမှာ ပါတော့အနုလေးတရလေးအကြာလေးတွေအကြောင်းလေးတွေအင်ကြီးကြောင်းအင်ကြီးကြားလေးရှိတယ်။အကြာလေးတွေမှာဘာပါဘူးသူကလည်းသူဖြစ်တာ။ဘယ်လိုလဲဘယ်မှာအဲ့လိုကြောင်းကြောင်းကြားသူတော့မဝဲဘူး။ဟုတ်ကြာ။စကလေးတွေတော့ဘူးရှိတယ်။လာပြာသူကလည်းသူဟဲ့သူ့စိတ်တွေလည်းတော့ဖြစ်တာ။ဟုတ်ပါ ပြည့်စိတ်သွေးတဲ့ကြည့်ကြတာအဲဒီစိတ်သွေးတဲ့ဖြစ်တဲ့ဟာတော့မဲ့ဒါကြတော့ဝက်ကွာဒါကြတော့ကျက်ကွာဟုတ်ကလားတွေ့ရသွေးတဲ့ဖြစ်နေတယ်ဟိုဒါဒီပါမဟုတ်လားဟင်အဲဒီဟိုဒါဒီပါနဲ့အတလားဥပမာဆိုကြပါလို့ကြဟိုပကြီးဖျားသူ့မှာဖေးဖြူမီဝါညုံပြစုတ်တန်ရှိတယ်ရေရှိတယ်တစ်ဖက်ကပိတ်ကားရှိတယ်သူ့စိတ်ကူးရှိတာချတာဟိုမှာပိတ်ကားဟိုမှာဒါပဲမင်းမင်းရုပ်ဒါပဲပဲမင်းသားရုပ် အဲ့ဒီမင်းမင်းနာရုပ်ကဟုတ်ဟုတ်လားပကြီးပညာရဲ့သိကူးမဟုတ်လားတို့တို့တို့မာရီယာအဲ့ဒီပိတာတော်မှာသင်္ကေတဝါသင်္ကြရည်နဲ့သူသိကူးရှိရာကိုဆွဲချစ်တာကြည့်ကြည့်တဲ့အခါကျဒါပကြီးဖရာရဲ့အယုတ်လို့ပြောသလားဘယ်မင်းသမီးလို့ပြောတာကဲအဲ့တော့သူလိန်သူနဲ့လိန်ခါရလို့ဘုသူ့မှာတင်ရှိတယ် အာဒီလိုဆိုရင်တော့၄နဲ့၄နဲ့ဆရာဟိုဘယ်လိုအလေးခံတော့ဘောတရားမှာပေါ့ကကြမ်းဆရာတို့ဘက်ကလည်းဒီပုတ်တွေအဖို့ဘယ်လိုတော့ဘုဟင်ဟုတ်လေဒီဘုအလေးခံတော့ဟုတ်ကလားသူ့ကိုအလေးခံရင်လို့အလေးခံဟုတ်ကလားဘယ်ဟိုဘာလို့လိမ္မာပြီးတဲ့ပုဂ္ဂိုလ်ဘယ်သူကလာနေရမှာတော့ဟင် လိမ်မမသိတဲ့ပုဂ္ဂိုလ်သင်္ခါရလားအဲဒါကဟိုတို့လူလဲသူ့ဆွဲသူ့နောက်ကကိုယ်စုကအိတ်ကဆွဲတိုင်းမဟုတ်လားအဆွဲတိုင်းဒီမှာလူရလို့ဖြစ်တယ်တို့ပြောတော့တခါနာသိယောက်ျားရဲ့မိန်းမရဲ့လိမ်ညာဗျာမီဟဲ့တက္ကံမိမကျေတူလာတော့မေတ္တာရရှာနဲ့ပမာဏလာကြနေဦးမယ်ဟင် कोई नौकरी नहीं डरा वो बमार है धागा चला है खिलाओ मार होगा बोया होगा बोया जो भूया जो भूया होगा ဒါရင်လိန်သူတဲ့အလိန်ခါတို့ဘုသူ့မှာသိရှိတယ် မေးလို့မရတော့ဘူးဒီလိုသိချင်းပြီးကြမင်းတို့ဟင်တာရခင်မာလီကွာတာရခင်မာလီကွာတာကရှမာလီကွာနဲ့လောင်းမလူမင်းကြီးသားနဲ့ချုပ်ပြလင်းကြံတို့လင်္ကာနေကြရတယ်ဝင်းကြီးဟုတ်ကဲ့ဝင်းနာလည်းချက်မယ် ပညာလည်းခုနပြောမရှိသားရှိလို့လဲရပဲဟောတော့မြင်တာတော့မြင်ပြီရှိသေးလို့လားကြားပြီရှိသေးလို့လားနာမ်ပြီဟင်စားပြီထိပြီတော့ပြီးပြီတို့တော့အဲ့ဒီမြင်တော့ဟာလေးဟာတို့ပါတော့အစွဲလေးနဲ့လေအဲ့ဒါလေးကမြင်ရောင်လေးလားကြည့်တဲ့ဘုရားလေးကမြင်ရောင်လေး အဲ့ဒါကြည့်ပြီးဘယ်တော့ကဘယ်နာမှာဘယ်လူဟာနဲ့မာတိခဏတော့တင်တာမရှိတာရှိတော့ဟောရှိမှမရှိတော့ပဲဟင်ဒါအခုတွေ့မြင်ပြီးတော့တော့အခုနားတောင်ကြားပြီးအောင်တော့အဲ့လောက်ဒီတင်ညာလည်းခင်ဗျာမကုံသွားတဲ့ဟာဟုတ်လားမရှိတော့တဲ့ဟာကြီးကိုပြန်ပြီးတော့ပြန်ပြောင်းအောင်မေ့ပြီးတော့သူကမှတ်ပေးထားကြတာဟုတ်ကလားဗျအဲ့တို့ဒီသုံးခုရဲ့ဟိုဟာလားအဲ့ရဲ့ အချက်ရဲ့အလေးရဲ့ဒီသုံးခုကြောင့်ပုံတုံးမှဖြစ်တာဟင်ဒီသုံးခုကြောင့်လည်းဘုသုံးခုဖြစ်ခဲ့တာပြီးတော့ဖြစ်နေတဲ့ဒုက္ခဒီသုံးခုတည်းခါဟုတ်တလားဗျဟင်ဘုံလုံးတော့ယောဂီတို့လက်ရှိမှာကနေကြည်ပါထိပ်ရာလေးကြည်ပြီးနေမှာဒါထိပ်ရာလေးတို့ဣဒါအားကြီးတယ်ပဲဟုတ်ကလားဟင်စာပြောနာဟိုတို့ဟာလား ဝေါဝေနိယသာပြောကြတာအခုခြေတိခန္ဓာအာရဏတာသစ္စာအကုန်လုံးကလည်းလို့ဖြစ်ပြီးလို့ကလည်းကြံကြောနေတာပါတခြားတော့ဘူးပြီးတော့ဒုဟောတဲ့တရားတပုံမှရှိဘူးယောဂီရဲ့ခန္ဓာမှာရှိတဲ့ထိမိကိုပဲကြံကြောလို့ပြနေတာပါဒုတိယကနာဖို့မလိုအပ်ပါဘူးယောဂီကိုတရားကိုငါကြည့်တာမဟုတ်တော့ဒါယောဂီကိုလို့ပြောဟုတ်ကြဟောမေယောဂီတွေဝင်တဲ့ တွေ့တယ်ဒါတော့တော့နှခေါင်းကဘယ်လိုအလုံးလေးညာလိုလိုလေးအရင်ခါပဲဟဲ့ဟုတ်ပြီတော်တော်ဒီလိုလေးမိုင်းမိုင်းနဲ့ဖိုလိုလေးဖိုလိုလေးဆိုတာပါတော့တည်တယ်ဟုတ်ပါဘူးလေဘုမခံကြည့်ရတော့ منه من نهضه الذي مثل نهضه الذي مضاف له بأرضه وغيره نكون علينا بارو ايه كان يارو جولة بيرو بابو الليرو بيو فوهلو كوه فوهلو نكون بابلا كان يارو جولة تقلا بورو ليرو ဟုတ်ဘူးဒီပြာကိုကြည့်ပြီးကိုယ်တိုင်လေ့လာတော့ပါ ကိုနာနဲ့မှရင်တမျိုးခါလို့လားအဲ့တော့ဒီမှာလည်းဝိညာဉ်လေးကိုရှိတာလေတပညာလေးကိုပဲအဲ့ဒီပညာလေးကိုတော့တတိယဆိုင်မှာပညာဘောမှာပရမဘောမီအဲ့တော့ပညာကတခြားပညာချမ်းနေတဲ့ခဏနှောင်းပညာကိုအဲ့ဒီမှာရှိတယ်ဒီပညာကိုဘောနေတယ်အဲ့ဒီမှာပညာလေးကိုကြားနေတယ်ဟင်ဒါတော့ပဲပြီးတာပဲဟုတ်ကလားတော့ဘောနေမှာပါတယ်ပြီးတာပဲဟုတ်ကလားအဲ့တော့ ဒီဝိညာဉ်ကယောဒင်းတို့လောကီတို့ဒုတိယနေပေတို့လိန်တာတော့ပြောနေရပေါ့ဓမ္မယုံနဲ့ရှိတဲ့ယောဂီတွေကိုတက်လိမ့်မယ်။ဒီအရင်းအမြစ်ဒီကားတွေတော့ဟုတ်ကဲ့။ဒီယောဂီတို့ကအရင်ကတော့တော့ဘုရားကြီးရ။ဘုရားကြီးရ။ဘုရားကြီးရ။ ဟုတ်ပါတယ်ဟင်မင်းဝင်းကြီးဟုတ်ကဲ့ဒီဒီကျိုးနေတဲ့ဒီအားမလို့ဒီတော့ဒီလောက်နေထားနေတော့ယူရဲတော့ပြောနေတယ်လောကီကိုပြောနေတယ်ဟုတ်တယ်ဒီသုံးခုကြောင့်ဒီသုံးခုဖြစ်တာလည်းပဲသူဒီသုံးခုကြောင့်ဒုက္ခနဲ့ဒုက္ခဖြစ်တာဒုက္ခဖြစ်တာလည်းလက်ခံဟုတ်ကဲ့လားဗျာအဲ့တော့သူ့ကိုသူ့သူ့မျိုးရတာ ဝိရောဓသွားတော့ကြားတော့ပါပဲဗျာဒုက္ခချုပ်ငြင်းခြင်းတွေဝိရောဓမဟုတ်ဘူးသုညချုပ်ငြင်းခြင်းတွေဝိရောဓမဟုတ်ဘူးအဲ့ဒီဒုက္ခတို့ရချုပ်ငြင်းကြရတယ်တို့ဒီမဲ့ကပါလားဟုတ်လားဒီမဲ့ကမဲ့ကအောင်ပါလို့ခုနကတော့ကနာကြည့်တော့ဟုတ်ကလားဗျာအဲ့တော့သူ့ကိုသူ့ချုပ်ငြင်းမှုရတာဝိရောဓသွားတော့ကြားတော့ပါပဲဗျာဒုက္ခချုပ်ငြင်းခြင်းတွေဝိရောဓမဟုတ်ဘူးသုညချုပ်ငြင်းခြင်းတွေဝိရောဓမဟုတ်ဘူး အဲ့တော့ဒီဒုက္ခတို့ရချုပ်ငြိမ်းမှုရတယ်တို့ဒီမဲ့ဆံလာတာမဟုတ်လားဒီမဲ့ကအားမဲ့ကျင်အားကောင်းပါလို့ကိုယ်တော်တို့ကနာပြီးတော့ဟိုချက်ချက်ကြီးအောင်ပေါ်လာတဲ့လူပေါ်ကိုတုတ်တာပြအောင်ဟုတ်ဟုတ်အလုံးလေးအောင်စားတရားကိုကျင့်ရတဲ့တို့ပေါ့တရားကိုကျင့်ရတဲ့ဥပမာနဲ့ပထမဆိုပါတော့အခုကဘာလို့လဲကျွန်တော်ကဒီလိုပြပေးချက်ကျော်ဒါနဲ့ပြီးတော့ အဲ့တော့ဘုန်းကြီးကကျွန်တော်ကဒီလောက်ဒီလောက်ပြောလာတော့အေးရှင်းဆက်ပြောဟင်ဒီနေ့တော့ဘယ်လိုဘယ်လိုပါလဲရှင်းဆက်ပြောတယ်ဒါအမှုမှမရှင်းရှင်းဆက်ပြောရှင်းဆက်ပြောတယ်တရားမရှိသွားတော့ဟုတ်လားဒီလိုနေတော့မငင်းနေတော့ပါဘူးဆိုတော့ရှင်းဆက်ပြောဆိုတော့တရားသူကြီးကယုတ်ကဒီမှာလည်းပါတော့လာတဲ့ဟာကိုရှင်းဆက်ပြောလားရှင်းဆက်ပြောဟင် နာမည်တွေရတယ်ဘယ်နာမည်ကိုမှမကြောက်ပါလိမ့်မလို့ကိုရှိတဲ့ကြောကိုမရှိဘူးကျင့်နေတာမှဆိုရရင်လည်းလွေးနေသူလည်းရှေ့ဖက်ပြောခုကတည်းကလွေးနေတယ်ဟုတ်ပြီဟာဒီလိုလိုကလေးပြလို့ရှေ့ဖက်ပြောဒီလိုလိုကလေးပြလို့ရအောင်ပါလားဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရား ဘုရားဘုရားဟိုတမကဟုတ်ကြောင့်သိပြီလားဘုရား ဦးကျော်ပင်ဦးကျော်ပင်ကိုတော်အင်းကြီးဆိုတာဖြတ်ဖို့သူဟိုဝန်လူရဲ့သမီးအဲ့ရနေတော့ဦးကျော်စုနေရတော့တတိဘူးအဲ့တော့ဝန်လူရဲ့သမီးဆိုတော့သူကလေရာဖို့သူ့ကိုထားလို့ရှိတာနေတိုက်တာလေအဲ့ရနေတော့တမတာရိုးရှင်ဦးတို့ဟိုတယ်ကြီးတို့ကတော်အင်းကြီးနာမည်လို့ခါဟင်ဒီကနေ့ဒီဝရောပါရောသူတို့ဘယ်လိုလုပ်လို့တော့အေးကြီးကိုမလို့ကျင်တော့တခါတည်းဆရာအောင်နဲ့ပေါင်းပြီးတော့ဦးလာကဝင်ပါဦးနော်ဦးလာကဝင်ပါဦးနော် တယ်ဟိုလည်းပေါင်းပြီးဖြစ်ဟိုချောင်းတာပေါ့ဒီလိုပေါ်မှာပြီးတော့ပြီးတော့ဒီမှုကိုသိမှာဆိုတော့ဥတော်တင်ကယူနေတယ်အဲ့တော့ဥတော်တင်စိတ်မနှောင်းလို့ဆိုတော့မဖြစ်တော့ဘူးလေကိုယ်လည်းဘူးတေဟာဘက်ကဥတော်တင်ဖြစ်နေပြီလေဆိုယူတယ်ခါဟောရှင်းတယ်ပြောတော့ဘယ်လိုဘယ်လိုလဲတော့ဥတော်ဥတော်တင်ကိုယူနေတယ်ဟိုကယူရအောင်ဆိုတော့ အခုယူလို့ကျေးဇူးဖြောင်းပြောပါလေခံနေတော့ဟုတ်ကဲ့လားဟင်ဒီစက်တော့ဘုကမမစက်တယ်တော့ဟင်ဟင်ဘုတော်ဘယ်လိုမျိုးဒီလာဖို့ဟင်တော်ရည်ကြီးသေးတာကဟိုသေရုံပေါ်မှာတော့သေရုံအတန်နဲ့တည်တာလေဟင်တော်တော်တို့ဆရာဝန်ကြီးကြွကြမှာလေဘုရားတော်တော်ဘူးနော်ဆရာဝန်ကြီးကြွတာ ကျော်ကြီးလာတော့ပါဘူးဟောလာလေလေးလေးနဲ့ပုံချံပြီးတော့ချရတာပေါ့ဟင်လေလေးလေးမကြောက်ဘူးလေဟင်ဒီဟိုထိတဲ့ဝါကြောင်လေလေးကိုတာလေအဲ့ဒါတွေလည်းဘုံမှာလေကြောက်အောင်လုပ်တာလေအဲ့မှာပြီးဘုံမှာပြီးတာအာဇာနနဲ့ပြီးတာသူဒီအောင်မတင်တော့ဘူးဆိုဖြစ်တာဟုတ် pero un yo tengo el yo a un límite. ¿Eh? Ahora tú y uno pero sin fe Dios, sin fe Dios, ဒီလိုမျိုးလေးလိုမျိုးလေးဆိုရှင်းတယ်ပြောဟင်အချောင်းလေးဆိုတော့ရှင်းတယ်ပြောဘယ်လိုလဲဆိုတော့ဒီကရှင်းတယ်ပြောအဲ့ဒါတော့သိနေမှာပေါ့တော့ဟုတ်ကဲ့ဘယ်တိုင်းမှမပြီးနေတယ်ဗျာဟင်ဒီလိုမျိုးတရားမဟုတ်ဘူးလားဘုရားတို့ဆက်ရုံတရားဝင်ကြတော့ ရှိတဲ့ဒီလိုပဲတောင်းနေဝင်ခုံမှာပေးရမှာဟဲ့ဟုတ်ကလားဟဲ့ဘုရားကအမှုပေါ်ရင်တော့တေးတာဒီလိုလေဟဲ့ဟိုအမှုဟိုတောင်းပေးရတော့ရှိတယ်စစ်လို့မပေါ်ရင်တော့တေးရရှိဒီလိုလေ ဘယ်လိုမှမပေါ်ရင်တော့တရပင်နဲ့ကျော်ရမှာဟုတ်ရောဘာနဲ့ဆိုရမှာလဲကျေကျေကျေကျေကျေကျေဟုတ်တယ်ကျေကျေဟာဆိုဟိုဟိုဟာတော့အရေးကြီးကြောင်မဖို့ဆိုတာတရရှိလို့ပြောတယ် အရေးကြီးတဲ့ကြောင့်တော့တော်လို့တည်းရှိဘယ်လိုမှသိလို့မရတာကြောင့်ကျွန်တော်တို့ဘာလို့ဘာသာတရားသူကြီးတော့တောင်းပန်လို့ရပြီလေဒီလက်တော်ကိုတောင်းသူကြီးလို့တော့ဒီလိုတော့ဘယ်လိုကိုဘယ်လိုမှမအောင်ဘူးပါဘယ်လိုဒီတော့ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ် တော့သမင်းမင်းကပြန်လာတာတော့ဆောင်ရောက်တော့ချင်လုံးသူဟဲ့ချူရာရရောဆောင်ရောက်တော့ချူလုံးဒီတော့ပလုတ်ကျင်းရတာလေကြောက်ဖူးကြအဲ့လောက်ထိပညာလည်းခင်ဗျားတို့ကိုဖြည့်မယ်တိန်တိန်တို့ဘုဒ္ဓမာနဲ့ဘောကဒုက္ခဖြစ်လာကြတာ ဆိုတော့ပယ်ရှိတဲ့ဘယ်ကြောင့်ဒီလိုဒီမှုပေါ်မဖြစ်နေဒီတိုင်းမကမှာဒါတော့တော့ဘုဒီမရတဲ့သာလာကြတာတဲ့ဒါလည်းတော့ဟိုဟိုလာမနာဟိုမဲ့လာမဆုံးရမဲ့ခြင်းဒါလားမဲ့ခြင်းဆိုဒီမှာမဲ့ရဲ့အခြေခံပိတ်ပိုင်းနေလေဒါနဲ့သူ့ဘာတော့ခင်းသွားရင်သွားလဲသွားတန်လဲတာသွားလဲသွားတန်လဲတာဒီလိုတင်မယ်လေဒါမှသူခင်းဆုံးပဲ အဲ့တော့အဲ့ဒီမှာတော့မနေ့ကပြောခဲ့တာတော့တမာရီမခင်သုံးပါဒီကြီးဆုံးအာထုတဲ့ယောဂီတယောက်ဟာဟင်ဝင်လာထတာအဲမပြတ်မှမှန်နေတာလေးဟာပမာတတိထင်တယ်ဝင်နေတဲ့တိုင်းမပြတ်မှန်ပြီးတော့ကျောင်းသားပိုင်တွေကဝါရမထင်တယ်ဝင်နေတဲ့တိုင်းမပြတ်မှန်ပြီးနေတာဒီပြေပမာတိပဲတတမာရီမခင်သုံးပါသူရဲ့တော့အားနဲ့ဟိုဘက်ကပညာလည်းဟိုတစားလည်းတစား အေးပြီးဝေးပြီးတော့တော့အေးလိုလုပ်ပြီးဝေးလိုလုပ်ပြီးဟုတ်ကလားတော့တော့အေးလိုလုပ်ဝေးလိုလုပ်ကိုသိရုံနဲ့မကဘူးဒီလိုလားအဲ့ဒီနာဒီဝေးစိတ်ပြီးတော့ရစီလုံးလို့ဟုတ်ကလားစိတ်ထိုင်ကြရင်ကြလို့စိတ်ဒီနာမှာဝင်နာဒီဝမှာတတိစိတ်အားကောင်းပေါင်းလို့စိတ်အားကောင်းမပေါင်းလို့ကြာနာတယ်နဲ့အဲတမရီကြီးကလည်းတမရီကပါလေအဲ့ဒီနာမှာတင်တယ်အဲ့ဒီတိုင်းမှာဘုရားတဲ့တို့ ဒီလာရတဲ့ချင်းကြီးတဲ့သင်ကြရမှာတင်တယ်အခုယောဂီတို့မှမချူတာသားနေလို့ကြက်မပါရင်ကိုကြက်တမောကတော့ကျင်းသွားပြီဘယ်ရင်တော့ယောဂီရောက်ခါသားကြက်တမောမကျင်းဘူးကြက်သားဆိုတော့မှလည်းသားမလေးအခုချူတာသားမှာပေါ့ဟုတ်ကလားဒီလာတော့သားတော့ပေါ့ဝမပါဘူးလေအဲ့တော့ကြက်သားကြက်ဟုတ်ကလားကြက်ဖမကြိုက်ပြီးအောင်ကြိုးစားတာလေဟိဝတ်သားသားဝတ်ဖမဝါမီအောင်ကြိုးစားတာမဟုတ်လား ဓမ္မတို့ဒီလားသင်ကျေတာဗျဟင်ဟုတ်ပါလားအဲ့တော့ချူလာလေးရဲ့လူချောင်းကိုပြီးပြီးကြောက်ကြောက်ဒီလိုနဲ့ဒီလားလည်းသင်ကျေလာမှာစမယ်အဲ့တော့တို့ဒီမက်ကင်တို့ကိုရင်းလို့တုံးနေတယ်ရင်းဆိုတာဟိုမှာမဲ့တို့ပါတော့ဘိန်းနဲ့ပါတယ်အိမ်နဲ့ပါတယ်ဟုတ်ကလားအပေါ်မှာထိုင်ပြရလဲပါတယ်လက်ဖြစ်ကင်းတော့ဘူပေါ်လေကာဖြစ်ခဲ့လို့ရှင်လည်းစက်ခံပါတယ်ဟုတ်ကလားနွားသားပါ ဟင်ဘယ်လိုလဲတော့မှတင်တယ်ပြီးတော့ဘော်ဒီပါတယ်ဟုတ်ကလားအဲ့ဒါအကုန်လုံးတဘေးမှရှင်သတိရှင်ဒီလေတို့ခုနကမင်းကြီးရှိပါအကုန်လုံးသူ့အုပ်စုတုံးစုတုံးစုလေအချိန်ချက်တွဲမိမှရှင်ဖြစ်တာတခုလည်းနဲ့ယောဂီလိုရှင်မဖြစ်နိုင်ဘူးနော်ဟင်တမန်နဲ့ဒီတုံးပေါင်းလေးနဲ့ဟောဖြစ်နေတာခုလိုဒီလားသင်္ကြန်ရုံလေးနဲ့ဟောဖြစ်နေတာဒီခုနကဟို ဟိုတို့ပါတော့ရှုွက်တဲ့ရဲ့အရှိကိုအရှိအတိုင်းမြင်ယုံပြီးယုံလေးနဲ့ဘာဖြစ်နေလားမြင်တဲ့ပညာမဲ့ခင်ကဒီကကသမာဓိမဲ့ခင်ကမှနောက်တက်မကြိုးစားရဲ့အဲ့ဒီအမြင်ကိုချုပ်တိုးတယ်သမာဓိမဲ့ခင်မယူဟိုအမြင်ကတိုးရမှာမဟုတ်လားအဲ့ဒီအမြင်တိုးရေးသီလသင်ကျေရမှာမဟုတ်လားအဲ့ဒီလိုနဲ့တပါပြီးတပါတိုးသွားကြရမှာတယ်ဗျာဟဲ့ဟုတ်ပါလားတပါပြီးတပါသွားမှာတဲ့ညာပတ်သက်ဖို့ဒီတိုင်းပေါ်မှာတဲ့ ပုဂ္ဂလဒီကနေပြီးဆုံးတဲ့နေရာရောက်ဟိုဒီအသားတွေကလည်းသူ့ဘာလို့ပဲနတ်တလားလုံးနေမှာပေါ့တဲ့သူ့ဘောလုံးသမားနဲ့ပြောလို့ရှိရင်တော့သူ့ဘုဒ္ဓဘာသာတွေကတာခါတာသူ့ဘုဘောတော့ဘယ်လိုရောတယ်ဟင်ဘောလုံးသမားတော့ဘာလို့တယောက်တည်းလေးကျင်တာတော့ဘူလီပါပါတော့ဟုတ်ကဲ့ဟင်တယောက်တည်းလေးကျင်တာတော့ ဘုံတို့ဘူဒီဘာဘာလေးရမို့ဘူးလားဒီဘူဒီဘာဘာအတားမို့ဘူးလားဟင်အဲ့တော့တသိန်းတသိန်းကနာတော့ဘုံကိုလူချင်းမလို့ရလိမ့်မယ်ထင်တယ်ဟင်လွယ်လွယ်လေးပဲနဲ့တူနော်လေးမှပြည့်စုံနေမှာနော်ဟင်လေးမှပြည့်စုံလေးနဲ့တူတယ်ရှောရှောစုစုပဲမဟုတ်လားဟင် အတိရတာပဲအတာပဲဆိုဟင်နောက်ဆုံးဘုရားရောက်လို့ဒေတာပေါက်ဖြစ်တာတော့ဖြစ်ဖြစ်သွားလို့ဘယ်နေရောလုပ်မှာလဲခင်ဗျားတို့ဟင်ဒီတိုင်းတော့ဒါလည်းကြည့်တော့ဒီကြားဒီမှာဟုတ်ခါတော့မဘူးဟုတ်ကဲ့ခါတော့မဆိုရင်နေတော့ဘယ်နေရောလုပ်ကြလိုက်မယ်ဟင်ချိုးစုလို့ခင်ဗျားတို့ဘယ်တော့မှမခံခံမမလားဘူးခံဘူး ဟင်အတော်ကလည်းတက်တော့တာဟုတ်ကြကိုကိုယောဂီတို့ကဟိုတတိဆိုတဲ့နေရာမှာသံဃာပါတင်တယ်ဟင်ဟုတ်ကလားဒီကိုဘက်ကလည်းအတားငါမျိုးတင်တယ်လူကျင်စိတ်ဟုတ်ကလားဒီတရားကိုလူကျင်တယ်ကာမိဌာနတင်တယ်မှန်ပြီလူသားကတော့မှလို့ရတယ်မသားကတော့တစ္ဆာကိုလို့ရတယ်ကိုယ်စိတ်ကဆွဲရတာလည်းတော့ဘယ်ပါလို့တရားလူကျင်စိတ် နာဆိုတဲ့ကြာပါရဆိုတဲ့စိုးရင်စိတ်ဟောမခံရင်စိတ်မကြည်ချမ်းစိတ်အတူဒေါသဆောင်တာကြာပါရရှိတယ်စကံပညာရောမေဆိုပေတာရင်းအောင်လို့ကြားမလဲလား ဘယ်ရောက်ရှိတော့ဆက်ပြီးတော့ဒီတော့ဆန်းနာရောက်တော့ကြပြီမထင်ဘာလဲကိုအင်းရတဲ့ကဆန်းနာပြီးတော့ရှိမှာဟုတ်တပည့်တယောက်ကြနေဘူးခံတကြီးတော့ပြေလို့တော့ထိုင်းနေခံတော်လို့နေပါပါအဲ့လောက်ကြမလို့ဟင်ဟင်မခံဘူးမဲဘောင်းနဲ့ကြာပါလား သွားမဲ့ပြီးတော့ကြံသိပူသိသွားမဲ့ဟုတ်ပြီအခုချိန်မှာအဲ့ဒီပြာပါရရဲ့ကြံသိပူသိရဲ့အများဆုံးခံဟင်တော့မနော်အတားရတာမနေဘူးဟုတ်ကြအဲ့ဒါကြီးဒီဘက်ကတူပါလို့ဟိတမာရီမကင်တူမာကအများဆုံးဟုတ်ကလားမဟုတ်ကလားမတားရီအမှတ်တော့မပေါ်တော့အကြောင်းပြဆိုင်ကားလေးလား ရတော့ကလေးကိုတို့ဟာလိုက်ဟိုအဖိုးတို့တောင်တကားကြီးတွေ့ပါလိမ့်မယ်တို့ကတော့ကိုယ်ကလေးဘာလို့မှဟိုမြောက်ရီတောင်ကြီးတက်ခဲ့ရတာဟင်အာအမင်းကြီးရောက်လာလို့ရှိရင်ကြောင်ကြောင်တော့ဆန်းတုံးကြီးနဲ့ဟင်ဝါလာဟိုတလဲမတလဲမတလဲမတလဲမတလဲမတလဲမတော့ဆန်းတုံးကြီးနဲ့လည်းရတာဟိုဝါရဲဘဝအီအီအီအီနဲ့တော့ဘုရားမကြောက်ဘူးအခုလည်းကြောင်းညာဖရာလေးကပဲနေလို့တလဲမနလဲမတလဲမနလဲမဟုတ်ပြီ ကန်းနေရာလေးကိုပြန်မချဘဲနဲ့တီးမိအောင်လေအဲ့လောက်ကိုလုံးဝပါတမာရီမတင်တော့မှဆိုကြအဲ့လောက်လုံးမကိုပညာကတဲ့ရမှာမဟုတ်လားဒါမှမဟုတ်တို့ခုယောဂီလိုယူတာတဲ့ကိုးပါးတိလာဆိုတဲ့လောကီတိလာလေဟိုမက်ဆိုတဲ့ဘောဓတိလာကိုနေတာဟုတ်ပါလားဒါတိလာကြီးလေးကြားမှာတယ်ေးပြည်လာခြင်းလေးကမှပြည်လာခြင်းနေနေတဲ့အချိန်ဟာကိုယ်ကတမာရီမက်ကြီးဆိုတာတမာရီသွားဖြစ်တာ တင်ညာမဲ့ကိစ္စအဲ့ဒီမှာတင်ညာသွားဖြစ်တာဒီမှာမဲ့ကိနဲ့လဲနေတာအဲ့လိုနဲ့သွားရမယ်ဗျာဟင်တောင်းအဲ့လိုတိုင်းသွားလိုက်လို့တို့ပါလို့မက်တခုကိုကြောက်ပါတယ်ဆိုတာစခန်းတစ်ခုခရီးတစ်ခုသုံးပါတယ်လို့ပြောအဲ့ခါကျရင်အပါရဒုက္ခလုပ်ပြီးစီဘာဖြစ်လို့အပေဟူသွားနေမယ်သမုဒိယဖြစ်တဲ့ဒီမတရား လူကျင်မှုတွေကြောက်ဘူးဒီကလူဘဝကအပါရသမုဒိယကိုခဏတော့ပြရမှာအဲ့ဒီဒုက္ခကြောက်မှာမဟုတ်ဘူးဟင်ဒီကိုဒီကိုသားညာနဲ့ကြက်တာလို့လေဒါပဲသမုဒိယရင်းတော့လားဟုတ်ကလားကိုသားညာနဲ့ဟိုကိုကိုကောင်းတာပြီးတော့သွားရမှများတာအဲ့ဒါအဲ့ဒါသမုဒိယရင်းပါကြဘယ်တော့မှမကြားချင်ဘူးသူ့သွားပြီးရသမုဒိယရင်းဒီမှာများကြီးဟုတ်ယူအဲ့ဒါဒီစခန်းကိုဆိုရင် ဒါပေဒုက္ခပြီးပြီတယ်ခြုံငိမ့်ပြီဟင်ဒုတိယတရားဆိုရင်ကာမတမှုရရခြင်းတယ်ကာမဒုက္ခတွေခြုံငိမ့်မယ်ဟင်နောက်ဆုံးမှာဆိုရင်ဒုဘဝတမှုရရခြင်းတယ်ဘဝဒုက္ခပါခြုံငိမ့်မယ်ဟုတ်ကလားဗျအဲ့ဒီတမှုရတဲ့ဒုက္ခခြုံငိမ့်ပြီးကျင်းပြီးပြီနိရောဓလို့ပြောတာပါအဲ့တော့နိရောဓဖြစ်ပေါ်ရဒီမက္ခနဲ့တို့ဒီမက္ခရှင်နဲ့သွားနေရမှာဖြစ်တယ်ဒီဟိုခုနက အုပ်စုသုံးစုထင်တယ်အုပ်စုသုံးစုပါတယ်ကျွေးပြီးဒုရစီလုံးမှာပါလေဟဲ့ဒုရစီလုံးမှုနဲ့တဲ့နေရာမှာလည်းတပါပိတပါတပါပိတပါပြဟုတ်ကလားယောဂီတို့ပြောနေကြလို့ယောဂီတို့ရှုွယ်မှာရှင်းနေတဲ့ဖြစ်ပြသွားဘူးအဲ့ဒါရေထားရသွားတာငင်းချမ်းဖြစ်တယ်အဲ့ဒီပေါ်မှာဒီရေထားဖြစ်တဲ့တတိတင်သွားမှာမဟုတ်လားဒီတတိပေါ်မှာလည်းအခုပါဠိသားရှင်တယ်မဂ္ဂင်၈ပါးလုံးအဲ့တော့ဘုရားရှင်ရဲ့ တောင်းတညာတော်ကြီးနဲ့ကမက်ကြီးရှိပါလို့ပြောတာဟုတ်ပဲသူ့လူပင်းပြောတာတတိတလုံးကင်လိုက်အကုန်ပါတယ်မက်ကြီးရှိပါလူသေးသလားပူသေးသလားစဉ်းစားမနေနဲ့ဟုတ်ကလားတသစ္စာလေးပါးတင်လေအဲ့ဒီသစ္စာလေးပါးကိုသုံးပိုင်းပိုင်းပါတဲ့သစ္စာညာရဲ့ကိစ္စညာရဲ့တတညာရဲ့လို့ခဏသုံးပိုင်းပိုင်းရမယ်သစ္စာညာကတော့ဒုက္ခကို ဒုက္ခအတိုင်းခင်ဗျားတို့ပြရမယ်ဒါဒုက္ခဒုက္ခကိုဒုက္ခမှမသိရင်တမရိယဖြစ်သွားမှာပေါ့ဟုတ်ဟုတ်ကလားဒုက္ခကိုဒုက္ခမှသိတယ်ဒါသစ္စာညာမယ်ဟင်သစ္စာညာကဒုက္ခကိုဒီဒုက္ခငါပယ်ဖို့ငါပယ်ရမယ်တော်လို့ပြီးရင်သစ္စာညာမယ်ကတညာတော့ပယ်လိုက်ပြီ ရုပ်တွေ့ခြင်းဒီအဲရာကိုသာရတော့ပါတော့တိသညာယူယူကိုကိုဆရာသမားတို့နာကြတာကိုဟင်ဟိုရှိရတယ်လည်းယူထူးကြတာကိုနာကြတာတိသညာမဟုတ်လားရှိရှိတိုင်းပဲကိစ္စညာကကိုယ်ခန္ဓာမှာဒီဒုက္ခငါဒုက္ခဒီလိုဖြစ်နေတာဒါဒုက္ခပဲပုတ်ကလားဟင်ဒုက္ခပဲမသိခဲ့လို့ရှိရင်အဖိုးတို့ပြောနေကြပါလေဘာလို့ ဉာဏသမားကဉာဏလေးတစ်ပြင်းကြီးနဲ့ပြောရတာပေါ်ရတာရှိဆိုဟုတ်ကဲ့ဟုတ်ကဲ့ဒီအနုကလည်းအနုကိုတစ်ပြင်းကြီးနဲ့ပြောပြီးမင်းနဲ့ခင်ရတယ်တော်တော်ရတာရှိဆိုဟုတ်ကဲ့ဟုတ်ကဲ့အဲ့လိုရှိမှာပေါ့အဲ့ဒုက္ခဒုက္ခမှမသိရင်ဒုက္ခဘုရားကြံတော်ရဖြစ်မယ်အဲ့တော့ဒုက္ခဒုက္ခမှသိရမယ်ဒါတော့ဟောတာပြောတာဟုတ်အခြေခံကြီးကိုယ်ခန္ဓာဖြစ်နေတယ် အဲ့တော့ဒီဒုက္ခကြီးငါပယ်ဖို့ရာဆိုပိုင်ချသိရမှာဟင်ဟင်ဒီတော့ဟိုပရိညာတဆိုဒုက္ခကိုပိုင်ချရေးပြီးလိုက်ပြီဆိုတာနိရောဓတိုက်တဲ့အချိန်ပြောတာဖြစ်တယ်သာကတညာမဟုတ်လားဟင်ဒုက္ခကိုပယ်လိုက်ပြီလားပရမကဒုက္ခကိုဒုက္ခမှသိပြီဒုတိယကဒုက္ခကိုဒီဒုက္ခကြီးငါပယ်ရဒုက္ခမှလည်းတော့ငါပယ်ရမယ်တာဝန်လို့ရတိချတစ္ဆပြဟင် ဟင်တို့ဟာကြတော့ဒုက္ခကိုပယ်ကြည့်ပရမမဲ့ဆိုရင်အပါယဒုက္ခနေတယ်ဒီလိုပေါ့တဲ့ဟင်သမုဒိယကြောင့်ဒီတိုင်းနေတယ်သမုဒိယလည်းသစ္စာညာသစ္စာနဲ့ကတာဟင်သစ္စာညာဘာမှမနိုင်ကြတာတယ်ဒုက္ခနေတဲ့ခင်မင်းမှုမှန်လားဒုက္ခဖြစ်ပေါ်ရာကြောင့်ငါနေတယ်ပဲမဟုတ်လားဟင်စိတ်လေးကိုကြိုက်သူစိတ်လေးတော့ဘူးလားဟင်စိတ်လေးဒုက္ခခံမှာတော့ပြီးလေဒီဘီလို့ဘာလို့ပေါ့လေ မတော့ဖင်းတဲ့သူ့အတွက်ရှားရမှာလေဒီလိုပေါ့ဗျာဟင်ပြီးတော့ဒီတို့ပြောနေကြစကားလေးတိုင်းဆိုရင်တော့ဒီဒုက္ခလေးတစ်ခုခံစားဖို့ရခန္ဓာကိုယ်တစ်ခုလုံးအကုန်လုံးဝိုင်းလုပ်ပြရဟဲ့ခံစားရတာတမညာလေးနော်ဥမာနဲ့သွားတော့သူအယူပေးတဲ့ဥပမာတိုင်းဆိုရင်တော့ဒီရင်ဘက်ကလေးတစ်ဖက်ကိုသွားပြီးကျွင်းကိုတောင်းသွားလိုက်သားဖို့ရဒီကခြေရောကအယူသွားပြရတာဟင်ခန္ဓာကိုယ်တစ်ခုလုံးပဲပြရတယ်ဟုတ်ကြဟိုကြတော့လည်းလည်းမနေရဘူးဒီမှာလည်းမနေရဘူး လေသွားလည်းမနေရဘူးပစံလည်းမနေရဘူးရှာလည်းမနေရဘူးပူရီလည်းမနေရဘူးဘာမှမနေရဘူးအကုန်လုံးပြီးမှဒီသားလေးတစ်ခုလေဟဲ့ဟုတ်ကဲ့ဒီတမှုလေးရပြီဒုက္ခဖြစ်ခြင်းရဲ့အကြောင်းကဟုတ်မဟုတ်ယောဂီတို့ကိုယ်တိုင်ကြီးဒါတို့တစ်ခုပဲဥပမာပေးဒါတမှုလေးရရှိပြီးပေးပြီးတမှုလေးရရှိပြီးကြီးကြီးတမှုလေးရရှိပြီးအဲ့ဒီတမှုလေးရပြီးဒုက္ခဖြစ်ခြင်းရဲ့အကြောင်းနန်းနေပဲအခုဒုက္ခဖြစ်တာလည်းရှိတယ်နောင်ကဒုက္ခဖြစ်မှလည်းရှိတယ်ပုဂ္ဂလာလည်းဒါပဲကွာ ဟုတ်ကလားဟင်ဟင်တေကာမရေဘဝခင်ရောလူဘဝခင်ရောနောက်တစ်ခါလူတို့ကဖြစ်ပေါ်ရအောင်ကမဟုတ်ဘူးနောက်ဘဝခင်ရောနတ်တို့ကဖြစ်ပေါ်ရအောင်ကမယ်ဘဝခင်ရောတော့ပါပဲဇာမခင်ရောတော့ပါပဲကိုယ်ခင်ရောတော့ပါပဲသူများခင်ရောတော့ပါပဲခင်တော့မခင်နဲ့ခင်တွေခါမယ်ခင်ဗျားတို့ထုတ်ယူတဘောပေါက်ပြီအဲ့တော့ဒါဒီပရားနဲ့ကိစ္စတို့လူတို့ကရောက်တော့ပြင်နေတာတဲ့ ဟင်တရိစ္ဆာန်ပြီးရောက်တော့ရှင်ကြီးကျွတ်တို့တဲ့အားကောင်းတဲ့အဋ္ဌဉာဏ်ရှိတယ်။နတ်ပြီးရောက်တဲ့ကျွတ်တို့တဲ့အဋ္ဌဉာဏ်ရှိတယ်ကျွတ်တို့ကိုအားထုတ်နိုင်တဲ့ဘုရားရုပ်ရှိဟုတ်ဟင်တက္ကနတ်ပြီးကြတော့ချမ်းသာတော်နဲ့ဒုက္ခမင်းနေလေဟင်အပယ်လေးကိုတရိစ္ဆာန်ကိုကြတော့ဆင်းရဲလို့အားကြီးတဲ့ဒုက္ခမရှိလို့သူလူပြီးကြတော့ချမ်းသာတာလေးလည်းရှိတယ်ဆင်းရဲတာလေးလည်းရှိတယ်ဟုတ်ပြီတမလူပိုင်းလေးထင်တယ်ဟင်ပြီးတော့ က္ခဒုက္ခကိုဒုက္ခမှသမုဒယကိုသမုဒယမှသိနိုင်တဲ့ဉာဏ်ပဲရှိတယ်။သိနိုင်တဲ့ဉာဏ်ရှိတယ်လို့ပယ်နိုင်အောင်လဲအားထုတ်နိုင်တဲ့ရှုတတ်ရှိတယ်။ဒါမို့လူတော်မှရောက်တော့ဒါပယ်ရမယ့်ကိစ္စငါကိစ္စဒါဆိုကိစ္စနာနေတယ်။ဒါပြီးသမုဒယပဲအပဲသမုဒယကာမသမုဒယဘဝသမုဒယပေါ်လေကိုရောလို့ဒီနာနဲ့ပြီးတော့ကာမသမုဒယအဘာယသမုဒယပေါ်လေအမေဝတ်သွားနေတယ်ကံချိုးပေါက်မှုတွေလား။ အဲ့ဒါဒီပေးလိုက်ပြီပုဂ္ဂလာဒါဆိုသူ့မှာလည်းသစ္စာကိစ္စကတထင်တယ်နိရောဓလည်းဒီတိုင်းပဲထင်တယ်ဒီဒုက္ခချုပ်ငင်းဖို့ရပြီဟင်ဒုက္ခချုပ်ငင်းကြောင်းဟင်သူ့ဘာလို့နိရောဓဆိုင်မှာဒီတမှုရနဲ့ဒုက္ခချုပ်ငင်းမယ်လို့ပထမဆုံးသစ္စာဉာဏ်ကသိတာဆရာသမားတို့ခေါ်တယ်ပြောတဲ့အတိုင်းပေါ့ဒါပေမဲ့ဒီဒုက္ခနဲ့တမှုရကိုလူ့ဘဝရောက်တော့ ချုပ်အောင်လုပ်ဖို့မတို့တာဘူးဆိုရင်ကိစ္စထင်တယ်။ဒါပြီးချုပ်သွားပြီဆိုရင်ကတာထင်တယ်။တူလား။မကတော့ဒီနိရောဓဒီဒုက္ခနဲ့သမုဒယချုပ်ဖို့ရာကဒီနိရောဓဆိုင်ဖို့ရာကမဲကမပါပဲဆိုင်မလား။ကိုမဲကြီးရှိပါလေ။အဲ့တော့မဲကြီးရှိပါနဲ့မှာကဟိုဒီဒုက္ခနဲ့သမုဒယကိုဆိုင်မှာတရားဒီဟုတ်ကလား။အဲ့တော့ဒီလေးကတော့ပြညာချင်းစာရင်လဲတာထင်တယ်။ဟုတ်ကလား။ဥပမာမဲ့ ဝါတယ်ဆိုတာတင်ညာပဲရှိသေးတယ်။အဲ့တော့ကြက်ဆိုတာနဲ့ဝါတယ်ဆိုတာနဲ့တင်ညာချင်းပထမစလေးရတယ်။ကိုတင်ညာကဟုတ်ဆွဲမှာလား။ဒီဝါတယ်ဆိုတာဘယ်သူဆွဲရမှာမမှန်သိပဲလေ။ဒီကိရိတာမခုန်နိုင်တဲ့တင်ညာထင်တယ်။အဲ့တော့ကိရိတာအာကြီးတဲ့တင်ညာကိုကိရိတာမခုန်နိုင်တဲ့တင်ညာနဲ့ပထမဆုံးလေးယူလာတယ်လေ။မကရာလေ။မကရာလေးလည်းတမဟုတ်ဘူးလား။ဒါပြီးဝါရဲဆိုတဲ့ထဲမှာတခါဝါရာလေးနဲ့ပြီးတာလေးနဲ့ပညာကနေပြီးဝါပြီဒီပရမတ်လေးပေါ်အောင်တခါမကရာလည်းယူလာရပါ ဟဲ့တကဝါဒီလေးပေါ်လာတော့ဝါရဲ့ခုနဟိုထိတာလေးအထိဘူးထိတာလေးကအသိပမာနဲ့ပြောထိရဲ့တဘာဝလက္ခဏာထိတာလေးရဲ့တဘာဝလက္ခဏာဒါလည်းမျိုးရှုတာမဟုတ်လားဒါမဲ့ကနေအဲ့လိုတကူနဲ့တကူကြောင်းလဲကြောင်းလဲပြီးတော့သူပြင်ဆင်ပြီးတော့ယူသွားတာမဟုတ်လားဒါဒီလေဒါတော့ဘာယသမုဒိယမလည်းဒီလိုပဲကာမသမုဒိယကာမဒုက္ခမလည်းဒီတိုင်းပဲဘဝသမုဒိယဘဝဒုက္ခမလည်းဒီတိုင်းပဲနေနေအဲတော့ယောဂီတို့အဖူးပူတို့ ဘိုးယူတို့အဒီဖိုးတွေရံရောက်ပူပါတယ်ဗျာအဲ့တော့ဟိုတို့ဘာပေါ်လဲဟိုဘူရာကြီးရဲ့နာမတိပလပေါ့လေအဲ့ဒါတော့များတော့ဒီမန္တလေးမြို့တော်ကိုသွားမရထားကြီးပြီးဆက်ရတာတယ်အဲ့တော့တို့မနဲ့ဥမာမဲ့ဖိုးတို့ဘယ်ချိန်ထွက်တော့ကို6နာရီ6နာရီဆိုလို့ရှိရင်တို့ဘာလိုက်15မိနစ် အဲ့ဒီချိန်ဆိုရင်ယထာထွက်ညာ15မိနစ်တာလိုတော့ပြီတော့ကလောင်ကလောင်ကလောင်ကလောင်နဲ့ပေါ်ရခြင်းနဲ့ဘုမဆိုင်ကုန်ကြတော့15မိနစ်တာလိုတော့ပြီဆိုဟုတ်ဟဲ့ဟဲ့9မိနစ်ထင်တယ်9မိနစ်ကပါလား9မိနစ်တာလိုတော့ပြီကလောင်ကလောင်နဲ့ပေါ်ရဟဲ့ဒါပြီးဟို10မိနစ်လိုထင်တယ်ဟဲ့အဲ့ဒီ9မိနစ်တာလိုတော့ပြီဆိုတော့ ဟိုတားထားတဲ့ဘက်ကလည်းမီးနေနော်ဟင်အဲ့ဒီချိန်မှာဟိုယထာချိန်မှာလည်းမီးနေတို့နာမည်တာလို့တော့ဒီသူတော့ဘယ်လေတော့ဘာမီးတော့မီးနေနာမည်တာလို့တော့ဒီလေမီးနေပဲကြာသေးတယ်အတားနော်ယထာမထွက်ရသေးဘူးမထွက်ရသေးဘူးဘာမလဲလို့တော့မထွက်ရသေးဘူးနော်ဖိုးယူနာမည်လို့တော့မထွက်ရသေးဘူးနော် အတားနဲ့အဲ့ဒီချိန်ဒီကိုမင်းပြပြတော့တော့အဖို့အဖို့ယူဘယ်လဲဘယ်လဲကိုထွက်ချင်နေလို့ရပါအေးဘုရားပြတာတမနစ်လောက်တော့ဆိုတော့ယထာထက်တော်မီအဲ့ဝိသိထင်တဲ့ထွက်ရမလားထွက်ရမလားထွက်ရမလားထွက်ရမလားအမေထွက်တော်မီဘုရားတော်မိဖို့ဟာတော့ပြရတော့တော်တော့ဟုတ်တယ် အဲဟိုဟို6နာရီတွေ့ပြီးသွားလဲယထာထုတ်ပြီးဆိုတော့ဟိုလည်းမနေတော့ဝီဒင်းကြပြီရဟိုပွိုင်းအဲခါကျမှဝူရူရူနဲ့ဒီနေဟင်အဲ့တော့တို့သစ္စာညာကိစ္စညာကတညာဆိုလဲယထာကြီးထွက်တော်မီ9မိနစ်သာလိုတော့ဒီဟုတ်ကလားထွက်တော်မီထွက်ပြီးဆိုတဲ့သုံးပိုင်းနဲ့မတူဘူးလားတို့ယောဂီတွေပဲနားမှာတော့ ထွက်ထွက်နေတယ်ပေါ့ငါမနဲ့လိုသေးပြီလားဘယ်တော့မှတော့တော့ပါလေကိစ္စနဲ့ကိစ္စနဲ့ကတာနဲ့ဟဲ့ကျုပ်ဘူးကျုပ်ဘူးတူရတူရဟင်ဘာဖြစ်လို့လဲမြောက်ကျုပ်လို့မရလို့ဟုတ်ကလားဟဲ့ဘုံမေးလေတိစ္ဆာညာက ဟုတ်တော်ရငါမလေးပါလို့တော့ဒီလို့ဟုတ်တော့ဘယ်လိုဟောလဲအမိကြောက်ဟောလို့ဟုတ်ဆက်တော့ဘုလိုမျိုးသာလာဘူးပြလေဟင်လာဘူးဟင်တမင်းတို့ကြတော့ထွက်တော်ကြီးဘယ်လိုဟောဝါပြပြီးတော့ဟင်ပြန်လေးကိစ္စညာဒါပြီးတာဒီဒါပြီးဖို့ရငါကိစ္စ တွေပဲနာမှာတော့ခဲ့ကိုယ်အဖို့ကောင်းတော့ဟိုဘာလို့လဲဘူရာဒုမိမကောင်းကုန်တော့ခုမှဒီခေါင်းသားလို့ရှင်ပဲဘယ်ဒီခဏလို့ကဲဒီရောဒီရောဒီရော30 30 30သစ္စာညာဒိသညာတတညာနဲ့ဟင်ထွက်ပြီးခြင်းနဲ့ဟင် ခတ်ပြီးနဲ့တူပါလေပုံဖြစ်ထွက်ပေါ့ပဲအဲ့တော့သစ္စာ၄ပါးကိုအဲ့လိုသုံးပိုင်းပိုင်းမှာတရားတဲ့ဟို၄ပါးတော့လေ၄ပါးတော့မှပထမဒါဟိုပါတော့ဘာတော်များဆရာသမားများဟောပြကြတဲ့အတိုင်းတော်တော်ပေါက်ကိုလူရင်းရဲ့တော်ပေါက်တာကိုသစ္စာဉာဏ်တော်တာသူပြောတာကိုတော်ပေါက်တာပြောတာမဟုတ်ဘူးကိုလူရင်းရဲ့တော်ပေါက်တာသစ္စာဉာဏ် သဘောပေါက်ပြီးဒါကြောင့်ငါဒုက္ခဖြစ်နေတာသိရင်သူ့ကိုဒါကိုပယ်ဖို့ရငါသိစားဟုတ်ကဲ့တမှုရရှိခဲ့နေပေါ့ဒီလိုလားဖြစ်နေတဲ့ဒါကိုမြင်မပြုတ်ဖို့ရငါသိစားဟုတ်ကဲ့မင်းသားရှိခဲ့တော့ဒါပွားဖို့ရငါသိစားဒါဆိုခင်ဗျားတို့ကိစ္စညာမိဘရောက်ပြီနော်ဟင်ခုံပွားလို့ခုံရောက်ပြီဆိုရင်တော့ကတညာမယ်ဒီအဲလူလည်းမခေကြ ဒီလိုလိုသစ္စာလေးပါးနဲ့ပတ်သက်လို့တော့သဘောပေါက်လို့ပါရဲ့ဟိဟိကိုရီလိုဘုရားတို့ယောဂီတို့တောင်းမှလားကဲနာကြသူ